ကံကြီးနှင့် အငယ်1မှ9အိုယေဘရဟိတုကောင်းကင်ဘုရားရှင်သာရဘုရားသည်တင်တို့အားမိန့်တော်မူသောပညာစကားဟုမူကားငါ၏နာမတော်ကိုချီးမွမ်းလိုသောငါတင်တို့သည်နားမထောင်နှလုံးမသွင်းဘဲနေလျင်ကြင်ချင်းဘေးကိုတင်တို့အပေါ်သို့ငါလွှတ်လိုက်မည်တင်တို့၏မင်္ဂလာကိုအမင်္ဂလာဖြစ်စေမည်ထိုမြတ်မကနှလုံးမသွင်းဘဲနေသောကြောင့် ယခုပင်အမင်္ဂလာဖြစ်စေပြီ။တင်တို့မျိုးစေ့ကိုငါဖြက်မိ။တရိษံချေးသည်ဟုသောတင်တို့ဓမ္မပွဲ၏တရိษံချေးကိုတင်တို့မျက်နှာပေါ်၌ငါကျဲမိ။သူတစ်ပါးတို့သည်တင်တို့ကိုထိုတရိษံချေးနှင့်အတူယူသွားကြလိမ့်မည်။ငါ၏ဗြိဉ္ဉ်ကို လေဝိအမျိုး၌တည်စေခြင်းငှာဤပညာစကားကိုတင်တို့စီတို့ငါပေးလိုက်ကြောင်းကိုတင်တို့သိရကြလိမ့်မည်ဟု ကောင်းကင်ဘုရားအရှင်သာရဖျားမိန်တော်မူ၏ငါဖွဲ့သောအသက်ပရိညင်ငြိမ်ဝှချင်းပရိညင်သည်ထိုအမျိုး၌ရှိ၏ငါကိုကြောက်ရွံ့၍ငါ၏နာမတော်ရှိ၌ထိတ်လန့်သောကြောင့်ငါဖွဲ့၍ပေး၏ထိုအမျိုးသည်တစ္ဆာတရားစကားကို ပြောတတ်၏သူနှုတ်၌အပြစ်ကိုရှာ၍မတွေ့ငြိမ်ဝှချင်းတရားဖြောင့်မတ်ခြင်းတရားအတိုင်းငါနှင့်အတူတွာလာ၍ များစွာသောသူတို့ကိုဒုစရိုက်အပြစ်မှလွှဲရှောင်စေတတ်၏။ယဇ်ပုရောဟိတ်၏နှုတ်ခမ်းသည်ပညာကိုစောင့်ရမည်။သူ၏နှုတ်၌လူတို့သည်တရားတော်ကို ရှာရကြမည်။အကြောင်းမူကား၊သူသည်ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားစေလွှတ်တော်မူသောတမန်ဖြစ်၏။သင်တို့မူကား၊လမ်းလွဲကြပြီ။လူများတို့သည်တရားတော်ကိုထိမိ၍လဲစေခြင်းငှါပြုကြပြီ။ လေဝိအမျိုးနှင့်ဖွဲ့သောဗြိဉ္ဉ်ကိုဖျက်ကြပြီဟု ကောင်းကင်ဘုရားအရှင်ထာဝရဘုရားမိန်တော်မူ၏တို့ဖြစ်၍တင်တို့သည်ငတ်လန်းတို့ကိုမလိုက်တရားအမှုတွင် လူမျက်နာကိုထောက်သောကြောင့်လူခတ်သိန်းတို့သည်တင်တို့ကို မထီမဲ့မြင်ပြု၍ရှုံချစေခြင်းငှာငါစီရင်မည်အငယ်တဆေမစကုနေခတ်သိန်းသောငါတို့၌တပါတီသောအဖရှိသည်မဟုတ်လော တပါတီသောဘုရားသခင်သည်ငါတို့ကိုဖန်ဆင်းတော်မူသည်မဟုတ်လောဘိုးဘေးတို့နှင့်ဖွဲ့တော်မူသောဗြိဉ္ဉ်ကိုရှုံချ၍ငါတို့သည်အဘယ်ကြောင့်တယောက်ကိုတယောက်တစ္ဆာဖြစ်ကြသနည်းယူဒအမျိုးသည်တစ္ဆာပြည့်၏ဤဒေလပြည်သူယေရုရှလင်မြို့သားတို့သည်ယွန်ရှာပွေသောအမှုကို ပြုကြ၏ယူဒအမျိုးသည်ထာဝရဘုရားချစ်တော်မူသောတန်ရှင်းခြင်းတရားတော်ကိုရှုံချ၍တပားအမျိုးဖျား၏ သမီးနှင့်လက်ထပ်ပါသည်တကားထိုတို့ပြုသောဆရာနှင့်တပည့်ကို၎င်းကောင်းကင်ဘုရားအရှင်သာဝရဘုရားထံတော်သို့ပူဇော်တကာကိုဆောင်ခဲ့သောသူကို၎င်းယာကုပ်တဲတို့မှပယ်ဖြတ်တော်မူမည်တဖန်တင်တို့ပြုသော အမှုဟုမူကားသာဝရဘုရား၏ရစ်ပလင်ကို မျက်ရည်ကျခြင်းငိုကြွေးမိတမ်းခြင်းနှင့် ဖုံးအုပ်ကြပြီထိုကြောင့်ပူဇော်တကာကို မှတ်တော်မမူတင်တို့လက်မှနှစ်သက်သောစိတ်နှင့် ခံတော်မမူအဘယ်ကြောင့်ဤဟုတင်တို့မေးလျင်တင်းအသက်ပြိုစင်ခါလက်ထပ်၍နောက်တဖန်တစ္ဆာမဆောင်ပြစ်မှားသောမယားတစ်ဖက်နှင့်တင့်တစ်ဖက်၌သာရဖျားသည်တက်သည်ဖြစ်တော်မူ၏ထိုမယားသည်တင်ဤအဆွေခင်မွန်းတင်ဖွဲ့သောဗြိဉ္ဉ်နှင့်ဆိုင်သောမယားဖြစ်သည်တူးဒီကိုသာဖန်ဆင်းတော်မူပြီးမဟုတ်လောသို့တော်လေကိုရို၌ဝိညာဉ်တော်အကြံအကျွင်းရှိ၏ အဘယ်ကြောင့်တူးတည်းကိုသာဖန်ဆင်းတော်မူသနည်းဟူမူကား၊ဘုရားသခင်နှင့်ထိုက်တန်သော အမျိုးကိုရှာ၍ထိုသို့ဖန်ဆင်းတော်မူ၏။သို့ဖြစ်၍ကိုယ်စိတ်သဘောကိုချုပ်တည်းကြလော့။အသက်ပျိုစဉ်အခါလက်ထပ်သောမယားကိုသစ္စာဖျက်၍မပြစ်မှားကြနှင့်။မယားကိုစွန့်ခြင်းအမှု၊မိမိခင်ပွန်း၌ပြစ်မှားသော အပြစ်ကို ဖုံးအုပ်ခြင်းအမှုကိုငါမုန်းသည်ဟုဣသရေလအမျိုး၏ဘုရားသခင် ကောင်းကင်ဘုရားအရှင်ထာဝရဘုရားမိန်တော်မူ၏ထိုကြောင့်ကိုယ်စိတ်တဘောကို ချုပ်တီးကြလော့တစ္ဆာကိုမဖျက်ကြနှင့်တင်တို့သည်ထာဝရဘုရား၏နားတော်ညီးသည့်တိုင်အောင် စကားများကြ၏နားတော်ညီးသည့်တိုင်အောင်အဘယ်သို့ ပြုမိသနည်းဟုမေးတော်ဒုစရိုက်ကို ပြုသောသူတိုင်းထာဝရဘုရားရှေ့တော်၌ကောင်း၏ထိုသို့သောသူတို့ကို နှစ်သက်တော်မူ၏ဟု၍၎င်း စစ်ကြောစီရင်တော်မူသောဘုရားသခင်ကား၊အဘယ်မှာရှိသနည်းဟူ၍၎င်းဆိုတတ်ကြသည်တကား